လို့ဆိုထားပါတယ်အဲ့ဒါမိမိတို့ကြောက်တဲ့ဣရိယာပုဂ္ဂိုလ်ယူပြီးတော့တို့တော်ဘူးဆရာတော်ရဲ့ဝမ်းပင်အတိုင်းမယုံစမ်းကြည့်ဆိုတယ်လို့တို့ဒီနေ့အဖို့တော့စမ်းကြည့်မယ်ဆိုပြီးတော့ စမ်းတဲ့အပိုင်းပေါ့အဲ့တော့တို့သက်တော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုရောမြတ်ကြီးဟောတော်မူအပ်တဲ့ဘုဒ္ဓတရားဒီလိုဟောတော်မူတယ်လို့ဆိုရင်တတိတံဘောဇင်ခောခောမယသမ္မာသက္ခတာ

သမ္မာရိသမ္မုသင်္ခောခောမယသမ္မာတက္ခတာဘာဝိတာပုရိကတာအဘိညာယသမ္မောဒအတံဝတတိဥပိက္ခသမ္မောသင်္ခောခောမယသမ္မာတက္ခတာဘာဝိတာပုရိကတာအဘိညာယသမ္မောဒယနိဗ္ဗာနယသံဝတတိလို့အခုနာကြရတယ်လို့ မတ္တသင်္ကြန်လက်ပင်ယူမြတ်စွာဘုရားကိုရောမြတ်ကြီးနေမကောင်းထမ်းမဲ့တာရှိတဲ့အခါမှာရှင်သုဏကအသွာတိုင်းရွတ်ပါတရဇဲလို့မတ္တသင်္ကြန်လက်ပင်ယူမြတ်စွာဘုရားကိုရောတိုင်းနာကြတော့ယောဂကင်းစင်လွတ်မြောက်ပိတ္တကလား သွားတယ်လို့ပြန်လာပေးမှဒီလိုတွေ့ရအဲဒါလို့ရှင်သာရိပုတ္တရာရှင်မောကလန်တို့နေမကံခိုင်မသာရှိတဲ့အခါမှာလည်းပဲလက်တော်သင်္ကြန်သဗ္ဗညုမြတ်စွာဘုရားကိုတော်တိုင်နှုတ်တော်ကထုတ်ပါပြီးတော့ဒီဘုဒ္ဓံတရားခွန်လပါကိုဟောကြားတော်မူတယ်အဲဒ နေ့ကတော့တတိတံဘောသိခောခောမယံတတိတံဘောခိသင်ခောပြမောကလံမယသမမတခတာပါဝိတပုရိကတံအဘိညာယသံမောဒယနိဗ္ဗာနယသံဝတတိနမေကလိတေပြီးတော့သတ္တတင်ပြသဗ္ဗညုမြတ်စွာဘုရားကိုရောမြတ်ကြီးကိုယ်တော်တိုင်တာရွတ်တော်မူတယ် ရှင်သာရိပုတ္တရာနေမကံခမတာရှိတဲ့အခါမှာလည်းပဲမတ္တောတင်ကြသဗ္ဗညုမြတ်စွာဘုရားကိုရောမြတ်ကြီးကသတိသံဘုသင်္ခောခောသာရိပုတ္တရာမယသမ္မာတခတာပါဝိတပုရိကတာအဘိညာယသမ္မောဒယနိဗ္ဗာနယသံဝတ္တိလို့ကိုယ်တည်းခုနပါလုံးခုနငါရွတ်ပြခဲ့တဲ့အတိုင်း မတ်တော်ထင်ရှားသဗ္ဗညုမြတ်စွာဘုရားကိုတော်တိုင်အခုလောထောက်ပါပြီးတော့ဟောတော်မူခဲ့နာယုံကလေးနဲ့ဖြာနာတဲ့ယောဂါတွေကင်းစင်သွားအဲ့တော့ဒီတရားတော်ဒီအနေနဲ့ဘလောက်အနှစ်သာရရှိတယ်ဆိုတာကတော့ မတိပံဘုဇင်ဘုဇင်ဘုဇင်လို့ဆိုတာကဘောဓိအင်္ဂဘောဓိဆိုတာသစ္စာ၄ပါးမတရားဘုတရားငါသစ္စာလေးပါးမတရားဘုတရားလောကုတ္တရာတရားတွေထွတ်ထွင်သိဖို့အင်္ဂါလို့ဆိုတာအစိတ်အပိုက်အဲ့တော့တတိတံဘုဇင်ဆိုတာဒါအစိတ်အပိုက်တစ်ခုပေါ့ လူအနေနဲ့ပြောမယ်ဆိုလို့ရှိရင်လူရဲ့အစိတ်ပိုင်းဆိုတာမျက်စိဟာလူရဲ့အစိတ်ပိုင်းတစ်ခုလက်ဟာလူရဲ့စိတ်ပိုင်းတစ်ခုခြေတော်ဟာလေလူရဲ့စိတ်ပိုင်းတစ်ခုဆိုသလိုဟောဒီသတိတန်ဖို့တယ်လို့ဆိုတာကအဲ့ဒီဘုသင်ခုနပါဟောဒီသတိဆိုတာဟာလည်းပဲဓမ္မဘုနိဗ္ဗာန်ရရရအကြောင်း တရားတော်အနေအချင်းအစေပိုက်တစ်ခုပါပဲသူမပါခြင်းမရဘူးတိလေတတိသမုစင်ကိုတတိသမုစင်သည်မယံငါဘုရားတိဘာဝိတာပွားများအတ္တိရှိတော်ဘုရိကတကျိတ်သောများစွာအထုအတ္တိရှိတော်တဲ့ဒါတတိတို့ရမမေ့မလျော်တို့ယောဂီတွေလည်းပဲအဲ့ဒီတတိမမေ့ဖို့ကရေးကြည့်တယ် ။ပေါင်းလာတဲ့အခါမှာပေါင်းနဲ့ပိန်သွားတဲ့အခါမှာပိန်တယ်။တကယ်ထိုင်နေကြည့်တယ်လို့ဆိုတဲ့တတိပဋ္ဌာန်တတိပြန်ထမ်းပြီးတော့အဲ့ဒီပေါင်းလို့ပိန်လို့ဆိုတဲ့ဝါရလှုပ်ရှားမှုလှုပ်သဘောကလေးအပေါ်မှာတက်တဲ့ကတတိနဲ့ကားပြီးတော့ရှင်းပေးရ။အဲ့ဒါလိုကျူမှာပွားများအထုပ်ပါများလာတဲ့အခါကြတော့တဲ့ဟုတ်တိုင်းမှာယထာဘုဒ္ဓ ဉာဏ်နေရတယ်ပေါ့ဒါကိုဆိုတာဘုရားမယံငါဘုရားဒီဘာဝိတာပွားများအပ်ပြီးရှိတော်ဘာဝိတာဘာဝိတာပွားများအပ်ပြီးရှိတော်ဘုရိကတာကျိန့်ဖောင်းများစွာအတုအပ်ပြီးရှိတော်တို့ယောဂီတွေလည်းဘာတို့လည်းကျိန့်ပါများစွာတခါတဲ့တဏှာဤကတဏှာဤဒီဖြစ်ကယုံနံကလေးတွေအပေါ်မှာတက်တဲ့ကလေးပတိနဲ့ကားပြီးတော့ရှု အဲ့ဒါလိုရှုနေတယ်ဆိုလို့ရှိရဲ့အဲ့ဒီဘုရားမယံငါဘုရားဒီပါဝိတာပွားများအတ္တိရှိတော်ဘုရိကတကျိန်ပါများစွာအတုအတ္တိရှိတော်ဆိုတာလေဒါတစ်ခါတည်းပဲအဲ့ဒါတရားပြတာတတ်တော်တရားသဘင်ညမြတ်စွာဘုရားကိုရောတိုင်းဟောထားတဲ့တရား မယံငါဖျားတိပါဝိတပွားများအတ္တိရှိသောဘုရိတကကျိတ်ပါများစွာအတုအတ္တိရှိသောအဘိညာယထုသောဉာဏ်ဖြင့်ပြီးခြင်းမှာတဲ့အဘိညာယထုသောဉာဏ်ထုသောဉာဏ်လို့ဆိုတာကလည်းပဲမကျွမမအမတုဘူးတဲ့ပုဂ္ဂိုလ်အဖို့။အော်ဒီလိုရှုရဒီလိုမှတ်ရဒီလိုအထုရတဲ့လို့သဝိသေတထူးလား။ ကို့အထုပေါ်ကို့အထုတော့ပဲဟုတ်ပါအဲ့ဒါလိုကြိတ်ခေါ်များစွာအတုလာတဲ့အခါကြတော့ဒီယုတ်ဓမ္မနန္ဓမ္မတွေကိုမတွေ့မမြင်မသိသေးတဲ့အချိန်အခုကြိတ်ခေါ်များစွာအတုလာတဲ့အခါကြတော့ပေါ်လာတယ်ဩဒါလှုပ်သဘောရွာသဘောအဲ့ဒီလှုပ်သဘောဆိုတာရုပ်အဲ့ဒီလှုပ်သဘောလို့သိနေတာကလေးကနာအဲ့တော့ ရှုတိုင်းရှုတိုင်းမှတ်တိုင်းမှတ်တိုင်းဟောဒီယုံနာဟောဒီခန္ဓာဟောဒီအာရဏတသစ္စာတရားတွေတက္ကရဲငကုကမတွေ့မမြင်အခုမှတက္ကရဲတွေ့လာမြင်လာဧတောကုဆရာတော်ကြီးအလံအနေအချင်းဣရိယာပုအခြေသွားလိုက်တဲ့အခါကျတဏှာကြီးကတဏှာကြီးတို့တကယ်တရိပ်ရိပ်နဲ့တက္ကရဲပြဲပြီးတော့လာတော့ အဲ့ဒီခန္ဓာသေးသောဆိုတဲ့ရုပ်တရားကအရင်တော့မတည်လိုက်တာတခါတည်းအံခဲဒီတကားကယောဂီအဖို့မယုတ်စမ်းကြည့်ဆိုသလိုဟောဒီရုပ်တရားကတွေ့ကိုတွေ့ရမတွေ့လို့မရသူအထက်ရှာအဲ့တော့အဲငကောကတေသောဆိုတာဘယ်လိုဟာမှမတည် တရားချာကိုမှတွေ့လို့ဆိုတဲ့ပုဂ္ဂိုလ်တိုင်းခုလို့ရှုမှတ်လိုက်တဲ့အခါကြတော့လေရာဇာယာနာကြိုက်တာကဲတာကျင်နာအောင်နာအစာရှိသည့်အပြင်ဝေဒနာခံစားမှုတွေကကိုယ့်ရဲ့ခန္ဓာကိုယ်ကထုတ်ပေါ်လို့ပြသိရတခါတခါလည်းပဲနိုင်တခါတခါလည်းပဲရှုပ်အရှုပ်အနိုင်တခါတည်းယူစားပြီးတော့အထက်ပြီးတကားကနေကြရအဲ ဒါကိုယ်တိုင်ရှိကြကိုယ်တိုင်မှတ်ကြကြတဲ့အထုကြတဲ့ပုဂ္ဂိုလ်တွေဒါကတော့မသိလို့ကိုမရပရမတ္ထမှန်တရားကြီးလို့ဆိုတော့သံသတော်ထင်ရှားသဗ္ဗညုမြတ်စွာဘုရားရဲ့အခုလိုကျင့်ပန်များစွာတတလေးလေဒီတတိပဋ္ဌာန်ဤအတိုင်းပြုမှအထုလာပြီအဲ့လိုဆိုရင်ဝิญญูဤပညာတကယ်ထူးတဲ့ဉာဏ်တွေဟာ ပေါ်လာပါလိမ့်မယ်အဘိညာယထူသောဉာဏ်ဖြင့်ပြီးခြင်းမှာတဲ့ဒီလောက်ပဲလားလို့ဆိုတော့ပဲဟုတ်လိမ့်မယ်တော့မတွေ့မမြင်မသိသေးတဲ့တရားတို့တရားများအတိအောမြတ်စွာဘုရားကသိသိသိယုတ်နိဗ္ဗာန်လို့ပရမတ္ထတရား၄ပါးတည်းမှာအတိအကယ်ဆုံးကနိဗ္ဗာန် နိဗ္ဗာန်ပရမအာတိဩဒီသဘောတရားအိဗေတခါတဲ့မောဟလွင်လွင်သင်ပြင်းကြံကြံသူတို့ဘာပြောလို့မဟုတ်စာကြည့်လို့မဟုတ်ကိုယ်ကိုယ်တိုင်ကိုတွေ့ရသိရတဲ့အခါကျတော့တခါတဲ့သူတဲ့ဉာဏ်လေးအဲ့တော့သူတဲ့ဉာဏ်တို့သလားကတော့မိမိတို့မတွေ့မမြင် မသိသေးတာမှန်သမျှသိလာပြီးဟိလို့ဆိုရင်ဒါထူလာတော့ဟောမမောဒယသစ္စာ၄ပါးကိုထိုတည်းပြီးခြင်းနာတဲ့အပညာယမမောဒယသမ္မောဒယသစ္စာ၄ပါးကိုထိုတည်းပြီးခြင်းနာ သစ္စာ၄ပါးလို့ဆိုတာတွေကဒုက္ခသစ္စာသမုဒယသစ္စာនិရောဓသစ္စာမေဃသစ္စာဒါကတော့လေဒုတိုင်းနှုတ်သေးဗုဒ္ဓဘာသာမှန်တယ်မြတ်ဒီသစ္စာ၄ပါးကတော့တကယ်ရထားကြနှုတ်သေးတဲ့ကြမှာပါပဲဒါပေမဲ့တော့သာရဲ့စကားရဲ့အတိရဲ့လို့ဆိုတဲ့သာဆိုတာကတော့သာဥထဲလန်ကြည့်တွေ့ရတယ် အဲ့ဒီပြောတဲ့ဆိုတာတွေကတော့စကားတွေဆိုတော့တို့လည်းမကြားကြမှနောက်ဆုံးထားတလေလေးကြားပြီးတကားလာနေကြဒါကတော့မဆမ်းပါဘူးခုကဲဧတံမောဒယသစ္စာလေးပါးကိုထွတ်ထွင်း၍သိခြင်းမှာတဲ့သစ္စာအမှန်တရားတွေကိုထွတ်ထွင်းပြီးတကားလာသိလို့ကြားတဲ့ပုဂ္ဂိုလ်တိုင်းပုဂ္ဂိုလ်တိုင်းတတိပဋ္ဌာန်တတိပြတ်ထမ်းပြီးတော့အခု

ဟာဒီဝေရဏတရားတွေကိုပိုင်အောင်နိုင်အောင်ကျော်လွှားအောင်တခါကျုပ်ကအထုအာထုပြီးအတိုင်းတခါတဲ့တပြည့်တပန်းတွေကိုလည်းပဲဒီပုံဒီပန်းဒီသဘောအနေအချင်းတခါတဲ့ရှင်းပါတပြည့်တပန်းတွေကိုပြသအဲဒီပြသတဲ့အတွက်ကြောင့်ဒီဝေဒနာခံစားမှုဆိုတဲ့ဝေဒနာတရားတွေ တက်ကြတဲ့ပိုင်မိုင်းနိုင်နိုင်တက်ကြတဲ့ကျော်လွားပြီးတကလားနာယူပေါင်းများစွာတွားကြတဲ့ပုဂ္ဂိုလ်တွေအခုတွေ့ရမြင်ရသိရပါတယ်မိမိတို့လည်းပဲဒီလိုသွားလို့တယ်တခါတည်းသိလို့တယ်တခါတည်းဝေဒနာကိုပိုင်ခြင်းနဲ့ဝေဒနာကိုနိုင်ခြင်းနဲ့ဝေဒနာကိုကြော်လွှားလို့တယ်ဆိုလို့ရှိရင်ဒီအရိယာဘုအရှိသွားကြည့်ပေါ့အဲ့လိုကြည့်လာတဲ့အခါကျတော့ အဲ့တော့သစ္စာတန်တကရဲ့သံမောဒယသစ္စာ၄ပါးကိုထုတ်ထွင်းရသိခြင်းမှာဆိုတာသစ္စာသစ္စာဆိုတာဒုက္ခသစ္စာဆင်းရဲအမှန်ဆင်းရဲဖြစ်ပြောင်းအမှန်ဆင်းရဲချုပ်ပြောင်းအမှန်ဆင်းရဲချုပ်ငြိမ်းရာတော့ရောက်ကြောင်းအမှန်အဲ့ဒီအမှန်၄ချက်တကယ်တော့ရောက်ပြီးတဲ့ကိုယ်တိုင်ရှုခြင်းကိုယ်တိုင်တွေ့ရတယ် မတွေ့လို့ကိုမရဘူးအကျဉ်းဆုံးဘာကိမလဲလို့ဆိုရင်ဒီဝေဒနာတကရအံခဲဒီတကလာချွတ်တိတိမြန်ကြတောင်းတဲ့တကရတက်ကြရတယ်လို့ဝေဒနာမကြော်နိုင်သေးခင်ကဘယ်အချိန်လောက်ဝေဒနာဒုနိုင်ကိုနိုင်ပြဲရတယ်လဲလို့ဆိုများတော့အသုံးနာအဲ့ဒီသုံးနာကြီးမှာတကရအဲ့သုံးနာကြီးလောက် ထိုင်လိုက်တဲ့အဲ့လိုဆိုရင်သူနိုင်ကိုနိုင်ကျဲရအဲ့ဒီနေရာမှာမိမိကနိုင်သွားပြီးအဲ့လိုဆိုလို့ရှိရင်ကတော့၄နိုင်၅နိုင်ရှစ်ဆက်ပြီးတော့ဘာမှတာဝန်မကြည့်တော့ပါဘူးကိုယ့်အပေါ်မှာလည်းပဲသက်ဝင်ယုံကြည်ဩဝေဒနာဒီလိုယုဇာအထုတ်လိုက်လို့ရှိရဲ့ဒီလိုအဲနိုင်သွားတယ်ကောလို့တရားတော်ကြီးသာသက်ရှင်သင်္က သူ့ကြောင့်မာတာမဟုတ်ပါဘူးဒီပြဌာနာတော့အခုလိုကိစ္စဝိသအကြောင်းကိစ္စရှိလို့ရောက်သွားအဲ့ဒီဘုရားတော်ကြီးနဲ့ဆက်စပ်တွေ့ဆရာတော်ဘုရားတပည့်တော်ကအရှင်ဘုရားရဲ့ဥပနိဒယလောလားလို့အခုလိုအကြောင်းနဲ့အကျိုးနဲ့ဆက်စပ်လျှောက်လိုက်အေးအေးအဲ့လိုဆိုလို့ချင်းတကယ်ထိုက်ထိုက်ထိုက်ရရရ အဲ့ဒါလိုအရာခိုင်းလိုက်တာအဲ့ဒါလိုအမှခိုင်းလိုက်တာပဲအဲ့တော့အဲ့ဒီပုဂ္ဂိုလ်ကလည်းဆရာတော်ကြီးရဲ့အမိန့်ရှိပြီးအတိုင်းတခါတည်းဆရာတော်ကြီးရဲ့ခြေရင်းအခုလိုထားပြီးတော့အခုလိုရပ်ပြီးတကာလတဏှာရနနာရီနနာရီသုံးနာရီအဲ့ဒီအတွင်းရောက်သွား တကယ်များသောအာရုံလေးပြုလိုက်ခမညာတတိတော့ချုပ်ချင်မှာပါပြီအေးအေးချုပ်တာပေါ့ချုပ်တာပေါ့တကယ်9မိနစ်လောက်ပြီးခံပြီးတကယ်လားအထုလိုက်သမှာဟုတ်9မိနစ်လောက်9မိနစ်ကျော်သွားတဲ့အခါကျတော့ချုပ်ချင်ရင်ဖြုတ်တာပေါ့လေဒီလိုနဲ့အထုခိုင်းလိုက်တာအဲ့ဒီဥပြည့်တကယ်မိပြေပေါ်မတဲ့နင်းတရားတကယ်တော့ ဗံပြာကြီးပေါ်မှာတက်ပြီးတကလာနင်းတရားတကဲ့သို့မိတော်တေတမတကားတဲ့ရပ်ပြီးတကလာနေရတကဲ့သို့တကရတပိတော်ကြီးတော်မူလောင်းနေပါပြီဗျာတကရမိကဲကြီးတဲ့နင်းပြီးတကလာနေရတလူပါပဲဗျာဘုလိုက်တာတပိတော်ချုပ်ချင်းလာပါပြီဗျာတဲ့ဒီပြုတ်တာပေါ့ပြုတ်တာပေါ့ ဒါပေမဲ့လို့အင်းမှမနေလောက်တော့သိခံပြီးတော့ရှုမှလည်းရှုမှလည်းဝတ်သားကြအဲ့ဒါလို့နဲ့တခါတည်းရှုမှရဲ့ရှုမှရဲ့နဲ့ပေါ့လေဒါရကောက်ယုံမိကြည့်ပေါ့ဘုံကနေသုတနောက်တခါပြန်ရှုသမ်းမှာတဲ့လောကမှမကြည့်ပဲရှုလို့ရကြပါတယ်ဒီလည်းမရနိုင်ပါဘူးအဲ့ကြတော့ အဲ့ဒီမိအဲ့ဒီလမ်းသာငြိမ့်သွားပြီလို့ဆိုတော့ဘာဖြစ်တာအေးသွားမှာဩအခုဘက်နဲ့နေတယ်တော့မမအခုတော့အေးသွားပြီအေးသွားပြီအေးအဲဆက်မှလိုက်ဦးဆက်မှလိုက်ဦးဆိုအမလီဗျာအေးလိုက်တာအေးလိုက်တာမလေးရေခဲတို့ကြီးတဲ့အတင်းတက္ကရမင်းနေရဒလိုပါပဲဖေရရေခဲတို့ကြီးပေါ်မှာတက္ကရဆိုင်ပြီးတက္ကရနေရဒလိုပါပဲဖေရ စိုက်ဒီအဲ့ဒါလေးပဲမှတ်လိုက်မှတ်လိုက်ဒါလည်းဝေဒနာတေသောတေသောရုပ်တရားတွေသပ္ပမတ္တတရားဆိုတာမပေါက်မပြန်မှန်ကန်တိမဂုံတကမြတ်ကြီးခေါ်ဆို။အိုးဒါကတော့သူ့အလုပ်သူလုပ်မှာပဲ။အဲ့တော့အဲ့အဲ့လိုအလုပ်လုပ်လာပြီးဟဲ့လို့ဆိုလို့ရှိရင်ဒါကတော့ပူရာကအေးအေးရာကသာမညမှာဟော တခါတည်းရေခဲတုံးကြီးဖြင့်ကုထိုင်နေရရေခဲတုံးကြီးပေါ်မှာရပ်ပြီးတကလာနေရတယ်လို့တပိတော့အေးလိုက်တာဗျာလို့ဆိုတော့အေးအေးအေးအဲ့ဒါလေးလည်းမှတ်လိုက်အောင်မှတ်လိုက်အောင်အဲ့ဒါလိုမှရင်မှရင်လည်းတော်တော်ကြံသွားတဲ့အခါကြတော့အဲ့ဒီအေးကနေပဲတကယ်သက်သာသွားပြောင်းသွားဒါဘုရားကတော့

ဥပ္ပနိတ္တရာကိုလွတ်လပ်တဲ့တက္ကရာတက္ကာကြီးအဖို့သူကိုယ်တိုင်အော်ခံစားမှုဝေဒနာအနိစ္စလို့ဆိုတာလေပြန်ထင်သွားတကယ်တော့တက္ကရာချီရခံလေးပြမလို့တော့သူကိုယ်တိုင်တွေ့သူကိုယ်တိုင်သိအဲ့ဒါလို့မှားရင်မှားရင်အနေနဲ့တက္ကရာယောဂီကကြီး ပြီးတော့နေတော့ဆရာတကြီးကမွေးတယ်ဒကာကြီးဘက်နဲ့နေသေးတော့မမပြအခုတော့ပုလဲမပူတော့ဘူးဗျအေးလဲမအေးတော့ဗျာတဲ့အခုမြတ်တနေတယ်ဗျာဟိုအဲ့ဒီအခါကျမှမဲ့ဖြုတ်ခြင်းဖြုတ်တော့တဲ့တကယ်ထိုင်လို့ကထိုင်တော့ တခါတော့သွားလို့ကသွားတော့အဲ့ဒါဆရာတော်ကြီးကအမိတ်ရှိတယ်အဲ့တော့ဝေဒနာရဲ့သဘောတရားအခုလိုဝေဒနာပိုင်ဝေဒနာနိုင်ဝေဒနာကြော်လွှားတယ်ဆိုတဲ့သဘောဟာအဲ့ဒါအဲ့ဒါလိုဝေဒနာပိုင်ဝေဒနာနိုင်သွားပြီဟဲ့လို့ဆိုတဲ့အခါကျတော့ရှိတယ်ပြီးတော့ဘယ်လိုပင်မှတ်ပင်မှညာဆိုလည်းပဲ တော်တော်ကုဆရာတော်ကြီးရဲ့တပည့်တွေတွေ့ရမြက်မြက်ဝါတဲ့တဲ့နှစ်ပါးတွေ့ကြရတကယ်မနဲ့9နာရီကနေစထိုင်လိုက်ထပြီးတော့ရက်လိုက်သူတို့ရဲ့ခန္ဓာကအဲ့ဒီအနေ့တော့ထိုင်မယ်ဒီအနေ့တော့ရက်ပြီးတကလားမှတ်မယ်ဆိုတဲ့အဲ့ဒီခန္ဓာနဲ့အခုလိုတကယ်ရပြီးတော့မှတ်တဲ့ပုဂ္ဂိုလ်ကလည်းပဲ တကယ်မနေ့9နာရီကနေနေ့နေ့10နာရီလည်းပဲဆက်ရတော့မယ်ထိုင်တဲ့ပုဂ္ဂိုလ်လည်းဆက်ပြီးတော့ထိုင်တော့မယ်ဘုန်းကြီးကတော့ဘေးကနေကြည်ပြီးတော့အားကြကျေနပ်ဩတွိုက်တာအဲဒီကနေနေ့10နာရီကနေဆက်ပြီးတော့တခါ9နာရီညနေ9နာရီ ရက်တဲ့ပုဂ္ဂိုလ်ကလည်းရထိုင်တဲ့ပုဂ္ဂိုလ်ကလည်းထိုင်ပြီးတော့အခုလိုရှုမှပြီးတော့နေကြအဲ့တော့9နာရီရောက်ပြန်တော့လည်းပဲမေတ္တာပို့လို့အမြဝေလို့အဲ့ဒီပုဂ္ဂိုလ်တွေကတော့အခုလိုထိုင်တဲ့ပုဂ္ဂိုလ်ကဒါထိုင်ခြင်းဣရိယာပုဂ္ဂံမပြောင်းရက်တဲ့ပုဂ္ဂိုလ်ကလည်းပဲရပြီးတော့နေတဲ့တကယ် အဲ့ကလည်းည9နာရီအဲ့ဒီ9နာရီကလည်းည10နာရီအထိအဲ့လို10နာရီကလည်းတခါ10နာရီနောက်ရက်ကူပြီးတော့တခါတဲ့နေ့10နာရီကြတော့သူတို့ဖြုတ်ကြတယ်အဲ့တော့ဘုန်းကြီးအနေနဲ့အော်သူတို့ နဲ့ဟိုနာရီပေါင်းတွက်လိုက်မယ်ဆိုလို့ရှိရင်တော့28နာရီဖြစ်သွားအဲ့ဒီ28နာရီလုံလုံထိုင်မှတ်နေကြတဲ့ယောဂီ28နာရီလုံလုံတက္ကရယံပိတကလာနေတဲ့ယောဂီတွေနဲ့သေနာရီသွန်သာတုံကောက်တော့အသာသွန်ပုံပေးပြီးတော့လည်းပဲအကြောင်းနဲ့အကျိုးအရှင်ဘုရားတို့အခု တောက်ကြောက်ကြအကုလုံးမှန်ပြီးတကလာလာတဲ့အခါမှာခဲရခဲစစ်တပိတော်တို့လိုများအကျိုးများပေးရတဲ့အဆင့်မျိုးများဓမ္မဘုခဲရခဲစစ်များရှိသေးသလားလို့အကြောင်းတဲ့အကျိုးတို့တို့ရဲ့တို့တော်လန်းကိုသိလို့တဲ့အတွေ့သူတို့လည်းအပြန်အလှန်အခုလိုဆွေးတွေးကြည့်လိုက်တဲ့အခါကျတော့ဥဒ္ဓမာတဲ့ တခါတခါတော့လည်းခဲရခဲစစ်ဆိုတာကတော့တွေ့တာပေါ့တဲ့တွေ့ပင်တွေ့ညာတော့လည်းပဲမိမိဟာတကယ်ဝေဒနာပဲဆိုသူတကယ်တခုခုပေါ်ပေါက်လာတဲ့ဟိတ်တွေစိုက်ပြီးတော့တတိနဲ့တတိပဋ္ဌာန်တတိပြဋ္ဌာန်းပြီးတော့အဲ့ဒီခဲရခဲတဲ့ကလေးအပေါ်မှာတက်တဲ့ကလေးစိုက်ပြီးတော့ရှုလိုက်တဲ့အခါမှာတကယ်မြောက်ကလေး တခါတည်းကြော်လွှမ်းပြီးတော့ဟိုဘက်ကြတော့ဖြူပြီးတော့သွားတဲ့ဗန်နဲ့သူတို့ပြောတဲ့စကားလုံးကိုထောက်ခံပြီးတော့တို့တို့တွေသိလအောင်ဆိုလို့ကြီးရင်ကတော့တို့ရန်ကုန်မန္တလေးသွားကြတဲ့အခါတဆန်းကတော့သိပူကြမှာပါအဲ့တော့လမ်းကလည်းကောင်းကောင်းသိုးပါကြီးပေါ်ထိုင်ပြီးတော့လိုက်ပါသွားရတဲ့ကဲ့သို့ တခါတော့မပင်မပန်းကိုရောက်လို့တဲ့ဌာနကိုသင်လို့တဲ့ဌာနရောက်တဲ့အခါမှာအသာသင်ပြီးတော့ကိုလိုရာသွားကြတကယ်သူပါပဲတဲ့တက်တက်သာသာအဲ့တော့တို့ယောဂီတွေလည်းပဲတခါတခါမှာတွေ့တွေ့ကြမှာပါမတွေ့ပဲကတော့မနေပါဘူးသွေးစီဝိရိယစီတွေ့ကိုတွေ့ရ တချို့တချို့လည်းပဲတစ်ခါတစ်ခါမှမလီတရားမှကောင်းလိုက်တာတခါတဲ့ရေနေ့ဒီတထိုင်ကျန်ဘယ်လိုထိုင်လို့ကောင်းအကောင်းတောင်ထုတ်ဖော်ပြီးတကလားပြောလို့မဖြစ်နိုင်လားအောင်တကရတွက်လက်လေးအများကြီးအေးပြီးတော့အဲဒီလိုလိုတခါတခါအကြောင်းတိုက်ဆိုင်လို့ဒီလိုသမာဓိအညာအားနဲ့တခါတည်းဖြူပြပြီးတော့ တကယ်လည်းမှကောင်းတဲ့အချိန်အခါနာရီတွေတွေ့ဘူးကြပါပါကိုယ်တိုင်လက်တွေ့ကျင့်သုံးကြတဲ့ပုဂ္ဂိုလ်တွေတွေ့ကိုတွေ့ကြတယ်ဟောသိဉာဏ်ပြီးနောက်အဲသိဉာဏ်တွင်မှာပေါ့လေသခံပြီးသိဉာဏ်တွင်မှာယောဂီတရားအခုလိုပဲဒီသိဉာဏ်တွင်မှာတော့ငါတော့ဓမ္မပါဠိရိတ်တာသွားပြီးတော့ငါတရားအထုတ်မယ်လို့ဆိုပြီးသူ့ခန္ဓာအားလျော်စီရောက်လာ မှတ်ခါစားရပိုင်းအနေအပြင်တခါလေဘုန်းကြီးကဘယ်လိုပြောသလဲလို့ဆိုတော့နာယောဂီလောက်ရအချမ်းတကအချမ်းသာတော့ယောဂီလောက်ချမ်းသာတာဘုန်းကြီးမတွေ့ဘူးလို့ငါပြောသည်တလုံးစားရတာမှဆင်းရဲပါလိမ့်မယ်ဒါတရားအထုတ်ရတာအင်မတန်ချမ်းသာတဲ့အကြောင်း တခါလေဓမ္မရတ္တိဓမ္မရတ္တတရားနဲ့ပြုတ်ပိုက်ခြင်းတရားရဲ့အရာလောကအကောင်းဆုံးလို့ဘုန်းကြီးအဝဇန်ရှိသလောက်တခါလေပုပ္ပလွန်းနဲ့တင်တင်ကြားကြားဘုန်းကြီးပြောတခါလေဟောတဲ့အခါကျတော့သူစိတ်ထဲမှာတဲ့သူကခဲရခဲတဲ့သူနိုင်ကိုနိုင်တခါလေသုံးနိုင် အတွင်းဝင်နေဖို့ မျက်နှာလွန်ပြီးတော့အကြောင်းအကျိုးကြည့်လိုက်တဲ့အခါကျတော့သူ့ရဲ့မျက်နှာတခါတည်းရေးပြီးတော့တခါတည်းအံခက်ပြီးတော့မှတ်နေရတဲ့ကွင်ပေါ့ဝေဒနာသူနိုင်ကိုနိုင်တခါတည်းကျဲနေရတဲ့တောင်တဲ့သဘောမျိုးတွေကိုချွေးတီတီကြတခါတည်းတောင်တဲ့တက်ဘူးတဲ့ပုဂ္ဂိုလ်တွေဒီမှာပါမလေးရှိမတက်နိုင်ဘူးခဏနားကြအောင်ဆိုလဲနားရအဲ့ဒီကွင်တဲ့ဘုန်းကြီးကခုနကပြောတဲ့စကားလုံးကိုတခါတည်းပြောလိုက်တဲ့အခါမှာ အရင်ပြီးတဲ့ဓမ္မကြီးတွေလည်းဖြစ်နေတော့အဲ့လိုများတဲ့ဘုန်းကြီးကိုတောင်းပြီးတော့တခါတည်းရန်ထောင်ရင်တဲ့စိတ်တွေကိုပေါ်လာတယ်ဒါလို့ဘုံဝင်ရှင်းရှင်းပဲသူကနောက်အဲ့ဒီသုံးနာရီဟိုပဲရောက်သွားပြီဟဲ့ဆိုဆိုတော့သူကတဲကောင်းတခါတည်းဖြူဖြောင်းပြီးတော့သမာဓိအညာအားဒီဝေဒနာတွေကလွန်မြောက်ပြီးတက္ကလာနေတဲ့အချိန် တကရဖာမဲပိန်နဲ့တိုင်နဲ့ဖြည့်တဲ့တောင်ပုပ်ပေါ်လွင်လွင်ထင်ထင်ရှားရှားမမှတ်ရတကရသိတယ်သိတယ်နဲ့ကပ်ပြီးတော့လိုက်နေရတဲ့အချိန်ဟိုအဲ့ကြတော့သူစိတ်ထဲမှာလေသိဝမ်းသာသိဝမ်းမြောက်နှစ်ချိုင်အာရကျင်းတာအဲ့လိုနေချိုင်အာရကျင်းတဲ့အခါကျတော့ပြီးတော့ခဏနေတရားစစ်တော့ဘယ်နဲ့လဲလို့ယောဂီတွေသိမှန်ပါဗျာ တပိတော့သောသောက ဘုန်းကြီးကဒီလိုအမိတ်ကြီးတော့တပည့်တော်ကရန်ထောင်မြင်လိုက်တာတဲ့နောက်အဲ့ဒီတွင်လေးရောက်သွားပြန်ပြီးဟဲ့လို့ဆိုခုနကပြောတဲ့ဟိုတက်ဆန်းကလေးပြီးပြီးတော့လမ်းကောင်းကောင်းနဲ့ဒီသုဘကလေးပေါ်ထိုက်ပြီးတော့လိုက်သွားရတဲ့တွင်မျိုးရောက်သွားတော့ဩဘုန်းကြီးကဒါကြောင့်ငါပြောသည့်တလုံးစားရတာကမ္မဆင်းရဲပြီးတော့ဒါပြောတာဒီမှာဒါပြောတာမဲအဲ့ဒီကြတော့ဘုဒ္ဓဘုရားတဘာဝ ကျေးဇူးတင်လိုက်တာတက္ကရာအဲ့ပဲပဲဝမ်းမန်းတက်တာဟုတ်လားနော်ဒါဘုရုတရဲ့သဘာဝအမှန်ပဲလို့လို့သလိုပဲမလို့တော့လဲမလို့သလိုဒါကတော့သဘာဝအမှန်တရားဒီပါစာချောတက်လို့မရဘူးအေးအခုမေတ္တာတရားသဘေညုမြတ်စွာဘုရားကိုရောမြတ်ကြီးဟောတော်မူအပ်တဲ့တရားတော်တွေဆိုတာကလည်းပဲ တတိပဋ္ဌာန်တဲ့အဲ့ဒီတတိပဋ္ဌာန်ဆိုတာကလည်းပဲအခုဘုသင်ဆိုလို့ရင်တတိတန်ဘုသင်အဲ့ဒီတတိတန်ဘုသင်ဆိုတာမယံငါဘုရားတိပါဝိတာပွားများအတိရှိသောဘုရိယတပြိပံများစွာအတုအတိရှိသောအဘိညာယထုသောဉာဏ်ဖြင့်သိခြင်းဟာ သံဗောဓယသစ္စာ၄ပါးကိုထွဋ်ထည့်သိခြင်းမှာတဲ့ဘုန်းကြီးဒီတရားကနေလေတို့ယောဂီတွေမောအောင်ထအောင်သိအောင်တော့အဲဒါလိုအောင်ခဲပြီးတကလာဝေဒနာကြောအောင်တကရပိုင်အောင်နိုင်အောင်ဒါတလဲလဲကျူးစာအတုံးနေကြရတယ်ဆိုတော့သစ္စာရောမဲ့ဆိုလို့ရင်ဘာသစ္စာဒုက္ခသစ္စာပေါ့ ဒါဒုက္ခသစ္စာဒုက္ခဆိုတာဆင်းရဲသစ္စာအမှန်ဆင်းရဲအမှန်တချို့ပြောကြတယ်မလီမှန်လိုက်တာဘက်ဘက်ပါလို့တခါတည်းဒုက္ခသစ္စာဆင်းရဲအမှန်သိကျင်တယ်ဆိုလို့ရှိရင်ဟောဒီတတိပဋ္ဌာန်တရားကိုပွားပါတဲ့အဲ့ဒါလိုပွားများတဲ့အခါမှာတွေ့ရသိရပါလိမ့်မယ်တဲ့ ပြီးတော့သမုဒယသစ္စာသမုဒယသစ္စာဆိုတာကတော့ဟောဒီဒုက္ခသစ္စာအမှန်ကိုတွေ့လျက်မြင်လျက်သိလျက်တဲ့အခါမှာတွဲပါထိုတောင်မှတွဲလို့မရတော့ပါဘူးတခါတခါကိုခန္ဓာကပြပြီးတော့နေတော့ဒါတို့ကြပါစို့တခါဣယဘုရှိသွားကြတဲ့အခါသေသောယုတ်သေသောသရမိ မိဆိုတာလောင်လာရှိခြင်းလောင်အဲ့ဒါလိုလောင်ပြီးတကလာနေတဲ့အချိန်ကိုယ့်ရဲ့မကကိုယ့်ရဲ့ပတ်ဝန်းကျင်ဓမ္မယုတ်တစ်ခုလုံးဒါသိနေတော့အဲ့ဒါလောက်ဒီအောင်ပေါ်လင်းခြင်းကြပြီးတကလာပေါ်ပါတယ်ဘုန်းကြီးတို့ဟောမင်္ဂလာတော်ဆရာတော်အခုလိုပဲဘုန်းကြီးတို့လည်းတန်းတဲ့ပေါ့လေယူမှပြီးတော့နေတော့သူကတေသောရုပ်တရားကသိလွန်ပြဲ သောတော့ကကလားလားလို့အောင်းမိရနောက်ကြတော့တရုပ်ပြန်ဖြစ်လာတကတဲ့သွေးသားတွေအပြောင်းပြန်လန်သွားတယ်ဆိုကြပါစို့အဲ့တော့အဲ့ဒီဆရာတော်အနေအချင်းအခုလိုမှားပြီးတော့နေတဲ့အခါတခါတဲ့သောတော့ကတော့လေသိတဲ့တကတဲ့ပူတဲ့ပူတဲ့ပူတဲ့တဲ့တဲ့ညာပြီးတော့ဒီနောက်ကြတော့တခါတော့မနိုင်ဝင်ဖြစ် သူနိုင်ကိုနိုင်ကျဲနေတဲ့နေရာမှာအရှုပ်ရမယ်ဝင်မျိုးဖြစ်အဲ့မှာဆရာကသိလိုက်ကမ္မဌာနာဆရာကသိလိုက်တဲ့အခါဆရာတော်ဗလာလေးတင်ပေးသမ်းပါဗလာလေးတင်ပေးသမ်းပါဒီလိုအဲ့ဒါလည်းဗလာတင်ပေးလိုက်တာတခါတည်းဘယ်လိုလဲဆိုတော့အမရိသူ့သူ့လေးနဲ့တခါတည်းသူ့ကြည့်လိုက်ပြန်တော့လည်းချွေတီတီကြတခါတည်းလက်ပြီးလက်မောင်းအစကြအံခက်ပြီးတော့ သူမြင်ရဆရာတော်တွေ့ရမြင်ရတာဩဒုက္ခတခါတည်းဆင်းရဲလိုက်တာတော်တော်ကိုလောင်ကျွမ်းတော်တော်ကိုဆင်းရဲပင်မပြီးတကားလာနေတဲ့ဆိုတာဟာအာလုဓမ္မယုံတစ်ခုလုံးမျက်စိမဖွင့်မဲနဲ့မနေနိုင်တော့မကြည့်ပဲမနေနိုင်တော့သူ့ကြည့်ရပြန်တော့လည်းပဲအခုပြောခဲ့တဲ့အတိုင်းချွေးမြန့်ဒီဒီကြံပြီးတဲ့အလောင်းခံရ

လူလားခြင်းတပွဲမှမကြည့်ပဲဒါကြောင့်သမုဒိယသစ္စာအလုံးလို့ကိုယ်နေရောတာတကယ်တဏချုပ်ငြိမ်းပြီးတကားလားမေဃသစ္စာတကယ်ကျိန်းပန်းများစွာအထုတ်လိုက်တဲ့အခါဒီလမ်းစီတဘောတရားအတိုင်းကျိုးစားအထုတ်တော့အဲ့ဒီတေဇောယုတ်အမှန်သိအဲ့ဒီသေတာကမေဃသစ္စာလို့ဆိုတာ မေဃသစ္စာနဲ့ဒုက္ခသစ္စာကြီးကိုဟုတ်တိုင်းမှန်စွာတက္ကရတဲ့မြင်လိုက်သိလိုက်ရတဲ့အကတက္ကရသမုဒိယသစ္စာကပဲလို့ဏိဒောဓတက္ကရနိုင်ပြီးတော့သွားဒါပါလဲလို့တဲ့ပရမတ္ထဏိရောဓသဘာဝဏိရောဓသမုဒိဏိရောဓဒါအရိယဏိရောဓတော့ပဲဟုတ်လို့ဥမယ်တော့ ဒါအတိရဲ့အရိယာနိရောဓကိုရလို့ကြရောက်လို့ကြတဲ့ပုဂ္ဂိုလ်ရဲ့အခုတိုင်းတက္ကရကျူဇာပိတ္တကအထုတ်သွားရင်ဟောအဲ့တော့တစ်ချိန်ကြာရင်ဓာတုကြီးနဲ့ခုတ်ပါများတော့ကြာတော့လည်းပုံပြတော့ပြက်ရတာပေါ့ဒါဝိရိယလွယ်စိဗုဒ္ဓအရေးကြီးတယ်အဲအခုမမောဒယသစ္စာ၄ပါးကိုထွတ်ထွင်းသိခြင်းက

ဟောဒီယုတ်တရားတွေတဲ့အတိယုတ်တရားတွေကတော့တခါတည်းလည်းပြင်သစ်သွားတယ်ဟိုပဂရိမျက်စိနဲ့ကြည့်ကြည့်ဟောဉာဏ်မျက်စိနဲ့ကြည့်ကြည့်ခန္ဓာကြဲရင်တော့သက်သက်ခန္ဓာဥပါဒနဲ့ခန္ဓာအဲ့ဒီခန္ဓာတရားတွေရူပခန္ဓာဆိုတဲ့ယုတ်တရားတွေဆိုတာကဒါကတော့တို့တွေအဖို့မှာအခု

ဒါရဲ့သဘောတရားတွေဟာပေါ်လွင်တင်ကြအဲ့ဒီတဲ့တက္ကတဲ့ခဲရခဲ့တဲ့တောင်တဲ့တက်ပြီးတက္ကရာနေရတကဲ့သို့တက္ကရာပေါ်လွင်တင်ကြယုတ်တရားတွေဟာအဲ့ဒီယုတ်တရားတွေအပေါ်ကြောင့်ပြုပြီးတော့ဝေဒနာပညာသင်္ကာရဝိညာဉ်ဆိုတဲ့နာမည်ခန္ဓာတရားတွေကလည်းပဲတဲ့တက္ကရာ အခုတမျိုးတော့ကြတမျိုးပြောင်းလဲပြီးဒီကလာနေတာမိမိတို့ငုတ်တော့ခိုင်းပြီးတော့အခုတော့တရားနာတရားတို့ပြီးဒီကလာနေကြတဲ့ပုဂ္ဂိုလ်တွေလည်းပဲဒါနာမကနာနန္တရားတွေဆိုတာကြံသိဖို့သဘောတရားတွေတပွားဝအစင်မပြတ်တယ်လို့လားခန္ဓာခန္ဓာဆိုတာကတော့လောကဒါခန္ဓာအစုလို့ခေါ်တဲ့ရူပခန္ဓာရုပ်အစုဝေဒနာခန္ဓာ ခံစားမှုအတုပညာကနာသင်္ကာရအတုဝေသင်္ကာရကနာပြုပြင်မှုအတုဝိညာဉ်နဲ့ခန္ဓာပြီးမှုအတုလို့ဆိုတဲ့ခန္ဓာအဲ့တော့ခန္ဓာအတုလို့ဆိုတာကတော့လောကအတုနဲ့တော့မတူဘူးအဲ့တော့ကြောက်ပုံကလေးပုံကဲပုံအစာကြည့်ပြီးအပြန်လက်ညှိုးထိုးပြီးတော့ကြက်ပြရာတော့မကြည့်ဘူးတဲ့ဟောဒီခန္ဓာက

အတောပိတကာရနေလိုက်တဲ့ဆိုလို့ရှိရင်ဒါတော့ပေါ်လွင်ပါရဲ့ဒါအခုကြာတိယုံနံကလေးတွေအပေါ်မှာပဲကြည့်ကြည့်ဘောင်းတိယုံနံကလေးတွေအပေါ်မှာပဲကြည့်ကြည့်တခါတည်းအခုလိုဣရိယာပုအကျေသွားလို့တေသောဆိုတဲ့ယုတ်တခါတခါပထဝီဆိုတဲ့ယုတ်တွေကလည်းတောင်းတင်းတခါတည်း မှန်လိုက်တာဘက်ဘက်ပါလို့ဆိုလို့တေသောအလုံးလုံးလာပြီအဲ့လိုဆိုလို့ရှိရင်တောင်းမရကြည့်ကြဒါပထုံကြတဲ့အလုံးလုံးတော့အာအလုံးမလုံးလို့ကိုမရတော့ကိုကက်နေလို့ကိုမရတော့အဲ့ဒီအာဘောဆိုတဲ့တကားတဲ့အာဘောတတ်တွေကလည်းအာဘောယုတ်တွေကလည်းကိုပေါက်သွားတာအနာရောဝကအကုန်လုံးတကားတဲ့သီရောပြီးတော့ငွေညင်ပေါက်ပကမှာမကြံ သူ့လို့တော့မနိုင်နိုင်လားအဲ့ဒီပွဲစီယုံစည်းမှုဆိုတဲ့ဒါအဘောဓာတ်တွေတဲ့လေပြင်းဆင်သွားတဲ့ဒါကတော့အထင်အရှားဝါယောတဲ့ဝါယောရောက်တဲ့ဆရာကတော့တို့ယောဂီတွေအဘောတက္ကရဲအထင်ရှားတာကဟောဒီဝါယောလောက်တဲ့ဘောဟာအထင်ရှားတော့တဲ့ဘုန်းကြီးလည်းဒီတတ်နဲ့ပတ်သက်တဲ့ ဒီမာဘုံနဲ့ပတ်သက်တဲ့တရားတွေထပ်တလဲလဲကြိတ်ဖန်များစွာဟောခဲ့အဲ့ဒီဝါယောတဝါယောယောဆိုတာကတခါတည်းလှုပ်သဘောရောသဘောနှကောင်းလည်းကြောင်းဘိုက်ဆိုသလိုအစင်မပြတ်တလဲစားတပေါင်းတကူမြန်ဝါသောဝဝါကောင်းများဟာတခါတည်းတဝုံတတိုင်းနဲ့တလောကရှိသမျှအလုံးတခါတည်းသီလေတေ သစ္စခန္ဓာနဲ့ဥပါဒနဲ့အခန္ဓာဒီနှစ်ခုပဲကွဲကြခွက်ချအော်ကွဲမယ်ဒါတွေကတော့တွေ့မြင်သိပြီးတကားလာနေကြဘလောက်ခင်ကြားတော့ဒါကြောင့်တရားတဲ့ဥက္ကလည်းဟောဒီဝါယောတတ်တယ်မှာတဲ့ပထဝီဓာတ်ကိုမြင်အောင်ကြည့်ရမယ်တဲ့သေသောတတ်တယ်မှာဝံမိတယ်မှာ

လွယ်ပါ့မလွယ်ဘူးတဲ့အဲ့ဒါတကယ်အဲ့မကြည့်ဘူးလားလို့ဆိုတာအမှန်ရှိပါတယ်ကိုကညံမမိလို့ဘုန်းကြီးလည်းပဲအဲ့ဒီတရားလေးပါးထဲမှာအပြန်ပြန်အလှမ်းလှမ်းတက္ကရသုတ္တပညာနှလုံးသွင်းပြီးတော့ကြည်ကျင်လုံးလို့အဲ့ဒီဝါယောတ္တဓမ္မပထဝီတရှိတယ်ဆိုတာအမှန် ထောက်ကြည့်ရမယ်အထက်ကလာရုပ်จิตခုကြည့်ပေါ့ပထဝီအာဘောတိသောဝါယောဝနာကဏယတဩဇာအထက်ကလာရုပ်จิตခုတဲ့သုတ္တတကလဒဇီတဲ့သုတ္တတကလအမတန်ပန့်ပြင်းအမတန်ကြည်လင်အဲ့လိုကြည်လင်တဲ့အာဂတာတဲ့မှာတကယ်အဲ့ ဒါကြောင့်မို့တို့တွေအဖို့မှာဟောသည်ဓာလေးပါမဟာဘုတ်လေးပါဆိုတာကတော့ပင်ရမဲ့သောဣဇဒသန္တံဗိဒသန္တံတလောကရှိသမျှအကုန်အကုန်လုံးမှာဘုရားရှိနေတာဓာလေးပါတွေကရှိနေကြတာပဲတို့တွေမမြင်ကြလို့မသိကြလို့ဒါကြောင့်တော့ဝါယောဆိုတဲ့ဓာတ်ထဲမှာဝါယောဆိုတဲ့လေထဲမှာ ပထဝီတမြင်အောင်ကြည့်ရမယ်လို့ဆိုတော့ဘုန်းကြီးလည်းပဲငါချီနှစ်ချီပြီးတော့ကြည့်ကြပါလေတတိယတိုင်းဘယ်မှာဒီနေတဲ့ပထဝီတသဘောပေါက်နားလေသွားတယ်လေလို့ဆိုလို့ရှိရင်တော့မန္တလေးအသွားတော့ကိုရင်ကလေးတွေတက်ကြတရားသွားသွင်းတယ်ပြဇောတရားယုံနေစဉ်တုန်းက သီတာကယရနာပုံထိုင်းနာကတခါတဲ့ထိုပါပေါ်သွားတာကမန္တလေးတတိပဒံတတိတခါတဲ့ပြတံပြီးတော့အဲ့ဒီကလည်းတခါတဲ့စိတ်ကလည်းဆင်းလာတဲ့ကာကလည်းယရနာပုံစက်ကုံတခါတဲ့လွတ်လာဒီကလည်းစက်ကုံတခါတဲ့မောင်းနေပြီးတကားလားသွားနေတာတွေ့ရ အချင်းချင်းလည်းဖြစ်ကြွကျင်တဲ့ပုဂ္ဂိုလ်အချင်းချင်းလည်းဖြစ်ဟိုကလည်းအချင်းဒီကလည်းအချင်းဩတခါတဲ့အရမအတင်းတခါတဲ့မောင်းနေတယ်မောင်းသွားတယ်နဲ့စိတ်ထဲမှာလေစိုက်ပြီးတော့ကပ်ပြီးတော့ပါသွားတယ်သူပါတော့တတိပဋ္ဌာန်မမေ့မလျောသမာဓိအားတခါတဲ့ အဲ့ဒီမှာသက်ကနဲ့ဆိုတော့နှစ်ကျင်ကျင်လိုက်ပြီနဲ့တပြိုင်တည်းနဲ့နားတယ်ကျွတ်ကနဲ့ဟာအပန်းကြီးသွတ်သွတ်ရှာရှာနားတယ်မှာလာပြီးတော့တိုက်ပြားလိုက်အဲ့ဒီကြားထဲမှာအော်လေထဲမှာပထဝီဓာတ်ဆိုတာတကယ်ရှိတယ်ကောလို့အဲ့ဒီသဘောပေါက်လာတဲ့ဉာဏ်စိတ္တကလာခေါ်တဲ့အခါကြတော့ ဒါကတော့ဥပမာပြောမယ်ဆိုလွယ်တော့တာပါပဲမရှိသန်းနဲ့မသိတာမသိတာအခက်ဆုံးဒါကြောင့်ဘုန်းကြီးတို့ဟောတတိုင်းပေါ်မှာလေးတိုင်းမှုကလေးနှစ်ခုတွဲလို့အာမသိကြော်သွားသိဖို့စားဒါကတော့လည်းကျန်လို့ပါကလေး မသိကြော်လွှာတိဖောသာမရှိတာတဲ့မသိတာခဲဟောမရှိတာတဲ့မသိတာခဲအမှန်နဲ့ဒါကတော့အခုဒုဒရယာကိုကြက်တဲ့တခါတဲ့တရားကိုကြိုးစားအထုနေကြတယ်ဆိုတာအမှန်ကတော့မသိလို့ပဲအဲ့တော့သိအောင်လို့အဲ့တော့မသိကြော်လွှမ်းလို့ဆိုတဲ့အတိုင်းဒုဒရယာ ဒိငါဝါရောတဲသူမကပွင့်တော်မူကြတဲ့ဘုရားရှင်တွေတို့ကြော်လွှားကြော်သွားခဲ့ကြနော်အခုဒီရပြီကြပြီတဲ့အဲ့တော့ဒီရလေကြော်လွှားသွားကြရင်တော့မကြည့်တမ်းတဲ့မသိတာမသိတာအခက်ဆုံးတဲ့တကယ်မသိတာခက်တော့ဒါကြောင့်မသိတာခက်လို့နေတာဟောတခါတဲ့မြောက် ဘောဘောမှာအပေါ်အနေကတော့မသိတော့တပတ်ပံသိမှအစာပြားတဲ့အဲ့မသိတော့တပတ်ပံသိမှအစာပြားမသိမသိခင်တွဲသိမြင်ပြဲသိမြင်ပဲမသိခင်တွဲသိမြင်ပဲဒါမသိတော့တပတ်ပံသိမှအစာပြားဆိုတဲ့ဒါ အဲ့ဒီရဲ့အတိပ္ပံပဲဒါကြောင့်တို့ယောဂီတွေအခုမသိသိအောင်သာကျုပ်သာအထုကြတို့ဟိုတော်ကုသရာတော်ကြီးရဲ့တပည့်ခုနကပြောခဲ့တဲ့နိုင်ပေါင်း20နဲ့ပြည့်လာတိုင်းတိုင်းခုလိုတိုင်းတို့ရက်တဲ့ရက်လို့နေတဲ့ဘုန်းကြီးနဲ့အခုလိုပဲလမ်းကြောက်ခြင်းနဲ့သူကဘယ်လိုထိုးတယ်လဲဆို စိတ်တည်ဝေသံပေခြင်းခံပိယံပါဒနာတဲ့စိတ်တည်ဝေသံပေခြင်းခံပိယံပါဒနာလို့တပည့်တော်ကတော့ဒီလိုပဲပြီးထားတယ်အဲ့ဒါသူသိတာကလေးကိုဘုန်းကြီးကသဘောသဘောပေါက်သဘောကျကျင့်တတ်အာအဲ့လိုဆိုရင်တပည့်တော်ကလည်းပြန်သိကျင်သေးတယ် တက္ကတဲ့စိတ်ကြည်သွဲတံသေးခြင်းခံပြုရန်ပါဒနာလို့ဒီလိုပဲပြန်သိကြတယ်သခန္ဓာသူကတော့ဒီပရိသတိရဲ့သာသနာတော်တွင်သိသိသိတတ်တဲ့ယုတ်ဓမ္မနန္ဓမ္မတွေဟုတ်တိုင်းမှန်စွာဥပ္ပညာဖြင့်တို့တွင်ပြီးတဲ့ကသိရသိကြည်မဲ့ဇွဲတံမဲ့သိခံမဲ့ဆိုလို့ရှိရင်တွေ့ရသိရမှာပဲဆိုတဲ့အနေပေါ့လေ အဲ့တော့ဘုန်းကြီးလည်းပဲဒီတိုင်းမှာပဲအပြန်ပြုရန်သာသနာတက်ကစိတ်ကြီးရစိတ်ကတော့တော်တော်ကိုကြီးရနော်အမျိုးမျိုးတို့ကတော်တင်ရသဗ္ဗညုမြတ်စွာဘုရားကိုရောမြတ်ကြီးတောင်မှတက်ကတဲ့ဘုရားလောင်းတွေကဘယ်လိုပြောတယ်ခင်ငါကိုရမဘုရားလို့တော့မပွင့်မြင်ပါဘူးကွယ်တဲ့ပါဘုရားပြိုင်တရပြိုင် သူဖယားငါဖယားငါအစကြည့်ပြီးအပြင်အဲ့ပဲဒါတို့တူတောင်းတဲ့အချိန်ကာဆိုတော့ဒါတွေကမလွတ်နိုင်ဒါကြောင့်ဖယားလောင်းကြီးတွေကတို့ဘောရမဖယားလို့တော့မပွင့်ရင်မဘူးကွယ်ဆိုတာဟုတ်တယ်အမှန်အထဖယားရှင်တည်တဲ့ပြန်ပြီးတော့ရှင်ကြည့်မယ်ဆိုလို့ချင်းတို့ဖယား တခါတည်းခဲရခဲစစ်ဘုရားတတူ45ဝအတွင်းကလေးမှာအမျိုးမျိုးလောကတာတွေ့ရကြုံရနော်ကြိုက်ထားပါတော့အဲ့တော့တတော်တရားသဗ္ဗညုမြတ်စွာဘုရားဟောတော်မူခဲ့တဲ့အခုတတိတံပုဇဉ်တစ်ခုရှိသေးနော်တခါတည်းအဘိညာယသုသောဉာဏ်ဖြင့်သိခြင်းငါသံမောဒရာသစ္စာ၄ပါးကိုထိုးထွင်း၍သိခြင်းငါ နိဗ္ဗာန်ယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းငါသံဃောတတိဖြစ်၏ဓမ္မဝိသယသံဃောစဉ်ဓမ္မဝိသယဆိုတဲ့နေရာမှာဓမ္မတရားဝိသယသိတဲ့တရားသိတဲ့တို့ယောဂီတွေလည်းပဲအခုတော့အထက်ပိုင်းကိုကိုပြောင်းသွားထပ်ပြီးတော့ဖောင်းနေပိန်နေတိုင်းနေတိတယ်ဆိုတဲ့ဝါရလှုပ်ရှားမှုလှုပ်သဘောရွာသဘောယူသဘောနံသဘောကလေးတွေအပေါ်မှာတက်တယ်ကလေး တက္ကရသတိတကပြီးတော့ကျွတ်မှနှလုံးသွင်းနေတယ်ဆိုရင်ဓမ္မဓမ္မဝိတ္တယသံဃောဇင်ပါနေတယ်တရားကိုကောက်ရင်ကျွတ်တူတူပြောရလို့ရှိရင်ကတော့ပညာတဲ့ရုပ်ကိုသိတာနာမ်ကိုသိတာဖြစ်တာကိုသိတာပြက်တာကိုသိတာအမလီပူလိုက်တာပူလိုက်တာတကတဲ့အောင်းလိုက်တာတောင်းလိုက်တာတင်းလိုက်တာအမှန်ကိုပေါ်လွင်ထင်ရှားသိ ဒါဓမ္မဝိသယာဟုတ်တိုင်းမှာသာယထာဘူတညာတကယ်အဲ့ဒါဓမ္မဝိသယာသံဖို့တင်တဲ့အဲ့ဒါဓမ္မဝိသယာသံဖို့တင်တဲ့ဝိရိယသံဖို့တင်ကြတော့အာတကယ်အခုလိုမမမမမရတကယ်မမမမထိုင်တကယ်မငုံဝမမော်လုံးတဲတဲကလေးကပ်ပြီးတော့မိမိရဲ့ခန္ဓာကိုယ်တစ်ခုလုံးအထင်ရှားဆုံးလိုက်ပြီးတော့ကျုပ်နေတာအဲ့ဒါ ဒါဝိရိယသံဃုသင်္တိပါလို့ပေါ့ဝိရိယဆိုတာအာထုအာတိုက်တကရပုတိုက်အဲ့ဒီလုံသဘောရွာသဘောတွေအပေါ်မှာဟုတ်တိုင်းမှန်စွာတဲ့တယ်မြင်အောင်ဒါဒါဘုသိက္ခာခုနှစ်ပါးထဲမှာအပါဝင်တယ်ဒါကြောင့်မယံငါဘုရားဒီပါဝိတာပွားများအပ်ပြီးကြည့်တော့ ဗုဒ္ဓကတာကျင့်ဖန်များစွာအတုအတ္တိရှိတော်တဲ့အပင်ညာယအထုသောဉာဏ်ဖြင့်သိခြင်းငါတဲ့မမောဒယသစ္စာလေးပါးကိုထုတ်တင်သိခြင်းငါနိဗ္ဗာန်ယနိဗ္ဗာန်ကိုမျက်မှောက်ပြုခြင်းကသံဝတ္တတိဖြစ်၏ဒီလိုဘုရားခုနှစ်ပါးလုံးဒီတိုင်းသွားမှာပဲဒါလည်းပဲသတ္တလေးလေးဘုန်းကြီးဟောခဲ့ပါလေနော်အဲ့တော့အချိန်တွေလည်းပဲများစွာကုန်အဲ့တော့ဘုန်းကြီးဟော သက္ကန်းတုံးကအာဒီဓမ္မလက်သာဆိုပြီးသက္ကန်းလားရေးပြီးတဲ့ကြောင့်ဟောပြီးခဲ့ပါတယ်ပါတယ်လေဆိုလို့ရှိရင်မာသီဩဝါဒကံမာသီဩဝါဒအကံဖြစ်တော်တို့ဟုဒိဋ္ဌာဆရာတော်မာသီဩဝါဒကံဖြစ်တော်တော်ဟုဒိဋ္ဌာတော်ဟုဆရာတော်ဘုရားကြီး၏ ဣရိယာပုတ်အရှင်ရှုမှန်ဒီအတိုင်းအထုပ်ပါကအောက်ပါအကျိုးကျေးဇူးများကိုလည်းငင်းရရှိနိုင်ပါသည်တဲ့အကျော်ဆုံးလက်နဲ့အနုယူတဲ့အသွမ်းတက်တာစိတ်တကောစိတ်တကောကအတိရောက်ဆုံးအသုံးချတာကဝိပဿနာဝိပဿနာရှုပွားပါက

၎င်းအမှုပြုတဲ့အသွမ်းတဲ့ဓာကစိတ်ပဲစိတ်တော့အကောင်းဆုံးအသုံးချအကောင်းဆုံးအထီရောက်ဆုံးအသုံးချတာကဝိပဿနာရှုမှတ်ခြင်းပဲဖျားဟောသည့်အတိုင်းဝိပဿနာဝါတတိပဋ္ဌာန်အကျိုးတရားပေါ့ဗျာရှုမှတ်ပါကတဲ့လက်ငင်းရရှိနိုင်သောအကျိုးကျေးဇူးများမှာက

စအမှန်တရားကိုသိမြင်ခြင်းစမေဖို့နိဗ္ဗာန်ကိုရရှိခြင်းထိုအကျိုးတရားများကြောင့်တဲ့အနုပြုလက်နဲ့ကိုလူသားများအလူမရှိကြတကဲ့သို့တဲ့ယောဂဝေဒနာဒုများကိုလည်းပဲလူသားများအလူမရှိကြတဲ့တို့ဆရာတော်ရဲ့ဩဝါဒမြတ်စွာဘုရားပေးတဲ့တရား ဒါတဲ့ဒုတိခယံတိတီးတဲ့သမညာဒါမဟုတ်ဘူးတဲ့အကျိတ်အခဲအလုံးတွေကအစကိစ္စယောဂအထိအေးမွကင်းစင်သွားအောင်ခုံမွန်းနိုင်တယ်ကိလေသာသူကုန်များတို့လည်းခုတ်တတ်နိုင်တယ်အကြီးအကျယ်ဆုံးအောင်နိုင်မှုကိုပေးသွမ်းနိုင်တယ် ဓာလက်နဲ့ကွယ်ဘုရားပေးတဲ့ဓာလက်နဲ့ကွယ်တန်တိဒုက္ခဆိုတဲ့အမြတ်ဆုံးနိဗ္ဗာန်ချမ်းသာကိုလည်းခံစားနိုင်တယ်အဲ့ဒါအမြတ်ဆုံးဘဝပန်းတိုင်ပါပဲတဲ့ဒါတော်ကုဆရာတော်ရဲ့ဩဝါဒပါပဲအဲ့တော့ဓမ္မပါဠိဆရာတော်ဩဓမ္မပါဠိဆရာတော်တော့ မြင်ဘူးကြရလားတော့မပြောတတ်နော်ဖခင်တော့အနေနဲ့မိမိကိုယ်တိုင်49ရက်လေ့လာသိဖို့နှစ်သက်သဘောကြပြီးဤကျွမှနေပြီးအလွန်ကျေးဇူးကြီးမားကြောင်းကိုလည်းယောဂီသူတော်စင်အပေါင်းတို့အားသိမြင်သိလူသိအတွေ့တဲ့ဥတိုင်အတုဖို့တိုက်တွန်းရန်နဲ့ တိုးတွဲ၍မကုန်နိုင်သောမေတ္တာလက်ထာအဖြစ်ပြည့်ဝေလိုက်ပါသည်တဲ့ဆရာတော်ဥဒ္ဓမဓမ္မပါဠိကျိတ်တံမုံဝါမျိုးတဲ့အဲ့ဒါတော့အကြောင်းတိုက်တန်လို့တခါဝေဝေငှပေးမှုပါတယ်အေးအဲ့ဒီထဲမှာဝိသေသထူကြတဲ့အနေကအနုပြုတဲ့အသံတဲ့တာစိတ်တကိုယ်လို့ဆိုတော့လေအနုပြုဆိုတာကတော့တို့ ဘုန်းကြီးတို့တဲ့ပါမဲ့ပုဂ္ဂိုလ်တွေကြီးပဲလို့သဘောပေါက်ထားကြတဲ့ပုဂ္ဂိုလ်တွေကြီးပဲလို့ဘုန်းကြီးကတော့ယူဆပါရဲ့။ဘာကြောင့်လဲလို့ဆိုလို့ရှိရင်ဘုန်းကြီးတို့အဲရန်ကုန်ဒီမှာဒီပူဇော်ပွဲနဲ့ပတ်သက်ပြီးတော့သွားတဲ့အခါအဲ့ဒီကျောင်းမှာအခုတော့ရုပ်မြင်သာကြခေါ်သလားအဲအဲ့ဒီဟာတွေ့ရတဲ့အခါကျတော့ပြီးတော့ဒီလဲမကြည့်ဘူးဘူးလို့ အဲ့တော့ဆရာတော်အစအားလေအစိုးအကုန်လုံးဖွင့်ပြမှာပဲလို့အဲ့ဒါလိုတောင်းဆိုလိုက်တဲ့အတွက်အစအဆုံးဖွင့်ပြလို့နောက်ဆုံးဂျိုးသူသတင်းရောက်လာတော့အာတနိုင်ငံနဲ့တနိုင်ငံတခါတည်းသူနိုင်ကိုနိုင်ကျဲပြီးတကလာတာပြစ်ခတ်ပြီးတော့နေကြတယ်တွေ့ရတယ်။အော်ဒီလောက်တော့ထက်ဒီလောက်တော့သွားအားရှိတယ်တိုက်ကြီးတွေများတခါတည်းအထပ်ပုံညုံများစွာ အဲ့ဒါတွေများအဝေးကြီးကနေလှမ်းပြီးတော့တခါတည်းသူနိုင်ကိုယ်တိုင်ကျဲလိုက်တဲ့အခါမှာပြုတ်ပြုတ်ပြုံးတခါတည်းအကုန်လုံးတခါတည်းကစင်ကရဲပြေးပြီးတော့သွားတာတွေတွေ့ရနောက်ဆရာတူနဲ့စမ်းမိစက်ရတဲ့အကြောင်းအကျိုးဆက်ပြီးတော့အဲ့တော့ဆရာတရားမတွေဆိုတော့ပို့ပြီးတော့ဒါကတော့သိမှမလို့အနုပြုလက်နဲ့ဆိုတဲ့အပိုင်းမှာဘယ်လိုတော့အတိုက်ပြီးမေးတော့မှန်ပါဗျာတဲ့အနုပြုလက်ကအပ္ပတံခက် ဘလောက်တိအောင်ထဲတလဲလို့ဆိုလို့ရှိရင်ဒီတရားဒီဌာနမှာချလိုက်တဲ့သာသင်ရေးတဲ့တခါတည်းလူသင်မမီအဲ့လောက်ထိအောင်ထက်မြက်ပါတယ်ခင်ဗျာတဲ့အဲ့တော့အဲ့ဒီအနုပြုလက်နဲ့တဲ့ထက်တာကစိတ်တကိုးလို့ဆိုတော့စိတ်စိတ်လို့ဆိုတာကတော့တို့တို့အဖို့မှာကိုယ်တိုင်အခုကျွတ်မှနှလုံးသွင်းပြီးတော့နေကြစိတ်ဆိုတာကောင်းကောင်းကြီးသဘောပေါက်တော့ပါတယ် ကိုယ်စီကိုယ်စီရှိနေကြစိတ်သွမ်းအားကြောင့်လည်းပဲဒီဓမ္မဝိရိယစိန်တော်ပေါ်အခုရောက်ရှိပြီးတော့တရားထိုင်နေကြဒါစိတ်တကူကြောင့်စိတ်သွမ်းအားကြောင့်အခုလိုရောက်ရှိလာကြတာအဲ့ဒါအဲ့ဒီစိတ်ကိုအတိအောင်ဆုံးအသုံးချတာကဝိပဿနာတဲ့အတိအောင်ဆုံးသုံးချတာဝိပဿနာဆိုအခုဒါမိမိတို့အတိအောင်ဆုံးအနေအချင်းအခု ရှုမှအထုတ်ပြီးတော့နေကြတာအဲ့ဒါဝိပဿနာဝိဆိုတာအတူပတ္တအထူးရှုတာပေါ့အဲ့တော့ဝိပဿနာရှုပွားပါကယောဂပြောက်ကင်းစိတ်ငြိမ်ကင်းလည်းငင်းချမ်းသာပြီတဲ့အဲ့တော့ဝိပဿနာရှုပွားလို့ရှိရင်တဲ့ယောဂပြောက်ကင်းယောဂပြောက်တယ်မပြောက်ဘူးပြောက်နိုင်တယ်မပြောက်နိုင်ဘူးဆိုတဲ့အပိုင်းမှာတော့မယုံစမ်းကြည့်ပေါ့အဲ့တော့စမ်းကြည့်ရင်တွေ့မှာပဲအဲ့တော့ ဘာကြောင့်ပြောတာနာယုံကလေးနဲ့တောင်ပြောက်တယ်လို့ဆိုတော့အခုကိုယ်ကိုယ်တိုင်ရှိမှအထုတ်တယ်ဆိုတော့အကြောင်းနဲ့အကျိုးဘုန်းကြီးသဘောပေါက်နားလေအဲယောဂီတလောက်ထုတ်ဖို့ပြီးတော့ပြောရမယ်ဆိုလို့ရှိရင်ဖြေကြော်ညာသာဒီတခါတည်းကြော်ညာနေတယ်လို့တော့မှအောင်းမေ့သွားလိမ့်ဦးဘာကြောင့်လဲကျုပ်တို့ခန္ဓာကိုယ်တလောကရှိသည်မြအားလုံးဟာဟော ရုပ်တ၅ပါးပဲရှိတာပဲနန္တထဲမှာဓာတ်၆ပါးဒါဘုရားဟောသုတ်တန်ရှိတယ်အဲ့ဒီရုပ်တ၅ပါးအနေအချင်းတကယ်တေသောကအကြောင်းတအဲ့ဒီအကြောင်းတက်ကအလုံးလုံးလာပြီးဟေ့လို့ဆိုလို့ရှိရင်ပထဝီအဘောဝါယောတကယ်အာကာသအကျိုးတက်၄ပါးသူတို့ကခုတ်ကတ်လို့မရတော့ဘူးအဲ့တော့တေသောအကြောင်း ဓာတ်ကအလုံးလုံးလာပြီးဟေ့လို့ဆိုရင် အကျိုးဓာတ်တွေဟာလည်းပဲသူ့အလုံးသူလုတ်ပြီးတကာလာမာတရားရှိမာပြော့တရားရှိပြော့တကာတဲ့ယူသိတရားရှိယူသိပေါ့လေလှုပ်ရှားတရားရှိလှုပ်ရှားအာကာသဆိုတာရုပ်ပိုင်းခြားတဲ့နာသူတင်ပန်းခြင်းဖို့ရအတွက်လေဒါကြတဲ့သူ့အလုပ်သူအကုန်လုံးဒါလုပ်ပြီးတော့လာရ အဲ့တော့ဘုန်းကြီးလည်းပဲအဲ့ဒီရာပြီးတော့သွားတော့သူတို့မျက်နာကိုအင်းကအသိပိုင်းတွေအကုန်လုံးကြားပြီးတော့ကျင်ဩတော်လိုက်ခါတန့်ချင်းကြည့်တယ်ပတာရအကြည့်တတ်တယ်အဲအဲ့ဒါတွေတွေ့ရဒါဘုန်းကြီးသိတဲ့တော်တော်ပဲနှစ်ချိုင်အားအားရကျင့်တတ်အဲ့ဒါဘာပဲနောက်ရောက်လာတဲ့ပုဂ္ဂိုလ်တွေလည်းပဲဒီလိုတွေ့ရကြုံရအဲ့တော့ဟော အကြောင်းတဖြစ်တဲ့ဒီသော အလုတ်လုတ်လာတယ်မလုတ်ဘူးလုတ်တယ်ဆိုတာကိုကိုယ်တိုင်ကျွမအထုတ်ကြတဲ့ပုဂ္ဂိုလ်တွေကိုကိုယ်တိုင်ပဲတွေ့ရသိရမှာပါပဲအမှန်ကဒီသောဆိုတာဥပမာပြောရင်တော့မိပဲအဲ့ဒါမိကလောင်လာပြီးဟေးလို့ဆိုလို့ရှိရင်တော့ကွေးတရားကြီးကွေးကောက်တရားကြီးကောက်ဟိုတဲ့ဟိုတော့တကုဆရာတော်ရဲ့တကလုံးဆိုရင်အတကတဲ့အမဲကြောင့်မိဖုတ်တကဲ့သို့တဲ့ဒါသေးသောအလုတ်လုတ်လာပါလေပေါ်လွင်အောင်ထင်ကြ တကယ်အဲ့တော့ဘလောက်ထိအောင်အလုံးလုံးလာတယ်လဲလို့ဆိုလို့ရှိရင်တို့တော်ကုသရာအခုလိုရှိမှအထုတ်နေတကယ်ဟိုပထဝီကအလုံးလုံးလာတဲ့တောင်းတင်းတကယ်အဲ့ဒါတို့ရုပ်ပိုင်းခံရတဲ့တခါတည်းငြိမ့်ပြီးတော့လာတဲ့အပိုင်းထိအဲ့ကြတော့ယောဂီတွေကဘယ်လိုသိကြသလဲဆိုအမလီငါတော့သိတော့မှမွဲတယ်

အဲ့တော့အဲ့လိုယောဂကင်းသွားတယ်ယောဂပျောက်တယ်ပျောက်တယ်ဆိုတာအကြောင်းနဲ့အကျိုးသက်သက်ပြိတ္တကလာဒီလိုပျောက်တယ်လို့ဘုန်းကြီးတို့ပြောလိုပါတယ်အဲ့တော့သိဉ္ဇကင်းဆိုတဲ့အပိုင်းမှာလည်းပဲယောဂကင်းတဲ့ပုဂ္ဂိုလ်နဲ့ယောဂမကင်းတဲ့ပုဂ္ဂိုလ်ကိုလည်းပဲတစ်ခါတစ်ခါမှာဒါတွေ့ကြကြုံကြမှာပါပဲအဲ့တော့ယောဂ